အခန်းကြီး34အငယ်1မှ9ဒါဝိဒ်သည်အဘိမလက်မင်းရှေ့မှ ထူးခြားသော အချင်းရာကို ပြုသဖြင့်နှင်တုတ်ချင်းကိုခံရ၍ထွက်သွားသောအခါဆက်ဆူသောဆာလံငါသည်ခတ်သိမ်းသော ကာလတို့၌သာရဖျားကိုကောင်းချီးပေးမည်ဂုံကျေးဇူးတော်ကို အစင်မပြတ်မွဲ့ဆိုမည်ငါဝိညာဉ်သည်သာရဖျားကို အမိပြု၍ ဝါကြွားခြင်းကိုပြုမည်။နှိမ့်ချလျက်ရှိသောသူတို့သည်ကြားသိ၍ဝမ်းမြောက်ကြပါစေသော။ငါနှင့်အတူထာဝရဘုရားကိုချီးမွမ်းကြလော့။နာမတော်ကိုတညီတညွတ်တည်းချီးမြှောက်ကြကုန်အံ့။ငါသည်ထာဝရဘုရားကိုရှာသောအခါနားထောင်တော်မူ၏။ကြောက်မက်ဘွယ်သောအကြောင်းအလုံးစုံတို့အထဲကငါ့ကိုကယ်နှုတ်တော်မူ၏။ထာဝရဘုရားကိုမြော်ကြည့်ကြလော့ အလင်းကိုရကြလိမ့်မည်မျက်နာရှက်ကြောက်ခြင်းနှင့်ကင်းလွတ်ကြလိမ့်မည်အငယ်6မှ30ဤစင်းရသောသူ၏အော်ဟစ်ခြင်းအတန်ကိုသာရဖျားသည်နားထောင်၍ခတ်သိမ်းသောစင်းရဲတဲ့ကကယ်လွတ်တော်မူ၏သာရဖျားကိုကြောက်ရွံ့သောသူတို့ပတ်လည်၌ကောင်းကင်တမန်တော်တို့သည်တတ်ချ၍ကယ်လွတ်တတ်ကြ၏ဒါရဖျားသည် ကောင်းမြတ်တော်မူသည့်အကြောင်းကို မြည်ဆန်း၍တိမှတ်ကြလော့ကိုရောကိုခိုလုံသောသူသည် မင်္ဂလာရှိ၏သာရဖျား၏တန်ရှင်းသူတို့သာရဖျားကိုကြောက်ရွံ့ကြလော့ကြောက်ရွံ့သောသူတို့၌ဆင်းရဲခြင်းမရှိရရှင်သည်တို့သည်ဆင်းရဲ၍ငတ်မှုချင်းကိုခံရတော်လဲသာရဖျားကို ရှာသောသူတို့၌ကောင်းသောအရာတစုံတစ်ခုမျှမလိုရာအငယ်7မှ15အချင်းသူငယ်တို့လာကြလော့ ငါစကားကိုနားထောင်ကြလော့။ထာဝရဘုရားကိုကြောက်ရွံ့ခြင်းတရားကိုတင်တို့အားငါသွန်သင်မည်။ကောင်းမွန်သောအရာကိုတွေ့မြင်မည်အကြောင်းအသက်ရှင်ခြင်းနှင့်တကွနေ့ရက်ကာလကိုတောင့်တလိုချင်သောသူမည်ဒီကားကိုရှာကိုမကောင်းသောအရာနှင့်ကင်းစေလော့။နှုတ်ခမ်းလဲမှုသာစကားကိုမပြောစေနှင့်။ဒုစရိုက်ကိုလွှဲဆောင်၍သူစရိုက်ကိုပြုလော့။ သူတပါးနှင့်အသင့်အတင့်နေခြင်းကိုရှာ၍မှီအောင်လိုက်လော့။ထာဝရဘုရားသည် ဖြောင့်မတ်သောသူတို့ကိုကြည့်ရှုတော်မူ၏။သူတို့အော်ဟစ်သံကိုလည်းနားထောင်တော်မူ၏။ဒုစရိုက်ကို ပြုသော သူတို့ကား၊မြေကြီးပေါ်မှာအောက်မေ့စရာအမှတ်မျှမရှိစေခြင်းငှါပယ်ရှင်းမည်အကြောင်း၊ထာဝရဘုရားသည် မျက်နှာထားတော်မူ၏ ဖြောင့်မတ်သောသူတို့သည်အော်ဟစ်သောအခါ၊ထာဝရဘုရားသည်နားထောင်၍သူတို့ကိုခပ်သိမ်းသောဆင်းရဲထဲကကယ်လွှတ်တော်မူ၏။ထာဝရဘုရားသည်ကျိုးပဲ့သောစိတ်ရှိသောသူတို့နှင့်နှလုံးကြေကွဲသော သူတို့ကိုနည်းတော်မူ၏။နောင်တရှိ၍စိတ်နှိမ့်ချသော သူတို့ကိုလည်းကယ်တင်တော်မူ၏။ဖြောင့်မတ်သောသူသည်များစွာသောဒုက္ခဆင်းရဲကိုခံရသော်လည်း၊ထာဝရဘုရားသည်ခပ်သိမ်းသောဒုက္ခဆင်းရဲထဲက ကယ်လွှတ်တော်မူ၏။သူ၏အယိုးရှိသမျှတို့ကိုစောင့်ရှောက်တော်မူသည်ဖြစ်၍တချောင်းမြမကြိုးမပဲ့ရ။မတရားသောသူမူကားဘေးဖြင့်အသက်ဆုံးခြင်းသို့ရောက်ရမည်။ဖြောင့်မတ်သောသူကိုမုံသောသူတို့သည်အပြစ်စီရင်ခြင်းကို ခံရကြမည်။ဒါဝရဖျားသည်မိမိကျွန်တို့၏အသက်ဝိညာဉ်ကို ရွေးနှုတ်တော်မူသည်ဖြစ်၍ကိုရောကိုခိုလုံသောသူတစုံတယောက်မျှအပြစ်စီရင်ခြင်းကို မခံရ